ခန်းကြီး24အငယ်1မှ9သာရဖျားသည်ဣဒရလအမျိုးကိုကောင်းချီးပေးခြင်းငှာအလိုရှိတော်မူကြောင်းကိုဘာလံသိမြင်လျင် ထူးဆန်းသော အတက်ကိုရှာခြင်းငှာအရင်သွားတဲ့ကဲ့သို့မသွားဘဲတောသို့မျက်နာပြုလေ၏တို့ရတွင် မျောကြည့်၍ဤဒေလအမျိုးသားတို့သည် အမျိုးအနွယ်လိုက်အတီးတီတက်ချလျက်နေကြသည်ကို မြင်သောအခါ ဘုရားသခင်၏ဝိညာဉ်တော်သည် သူ့အပေါ်မှာတက်ရောက်တော်မူလျှင်၊သူသည်ပရောဖက်စကားအားဖြင့်မြွက်ဆိုလေသည်မှာ၊မျက်စိပွင့်သောသူ၊ဗောရသားဗာလမ်၏စကား၊ဘဝင်ဖြစ်၍မျက်စိပွင့်လျက်၊အနန္တတန်ခိုးရှင်၏ရူပါရုံကိုမြင်၍ဘုရားသခင်၏အမိန့်တော်ကို ကြားသောသူ၏စကားဟူမူကား၊အိုယာကုပ်အမျိုး၊သင်တို့၏တဲများ၊အိုဣသရေလအမျိုး၊ သင်တို့၏ဘုံဗိမာန်များတို့သည်အဘယ်မျှလောက်တင့်တယ်ကြသည်တကားကျယ်ဝန်းသောချိုင့်များမြစ်နားမှာရှိသောဥယျာဉ်များထာဝရဘုရားစိုက်တော်မူသောအကျော်ပင်များရေနားမှပေါက်သောအာရစ်ပင်များကဲ့သို့ဖြစ်ကြသည်တကားထိုအမျိုး၏ရေဘုံတို့မှ ရေစီးလိမ့်မည်ရေပေါ်သောအရ၌မျိုးစေ့ကြလိမ့်မည်သူ၏ရှင်မြင်းသည်အာကမင်းထက် ဘုံကြီး၍နိုင်ငံတော်သည်ချီးမြှောက်သောနိုင်ငံဖြစ်လိမ့်မည်။ဘုရားသခင်သည်အေဂုတ်ထုပြည်မှနှုတ်ဆောင်တော်မူသည်ဖြစ်၍ဤဒေလံအမျိုးသည်ကြံ့အားကြီးသကဲ့သို့အားကြီး၏။ရန်သူဖြစ်သောလူမျိုးတို့ကိုကြိုက်ဝါ၍အယိုးတို့ကို ချိုးဖဲ့လိမ့်မည်။မြားဖြင့်ထုတ်ချင်းခန့်အောင် ခွင်းလိမ့်မည်။ဝတ်လျက်နေ၏။ရှင်သေးကဲ့သို့၎င်း၊ရှင်သေးမှကဲ့သို့၎င်းဝတ်တွားလေ၏ အဘယ်သူနှိုးဆော်ဝတ်မည်နည်းတင့်ကို ကောင်းချီးပေးသောသူသည် ကောင်းချီးမင်္ဂလာရှိ၏တင့်ကို ချိန်ဆသောသူသည်ချိန်ဆခြင်းကိုခံရသည်ဟုမွဲ့ဆို၏အငယ်30မှ18ထိုအခါဗာလက်မင်းသည်ဗာလမ်ကို အမျက်ထွက်၍လက်ခုပ်တီးလျက်ငါ၏ရန်သူတို့ကို ချိန်ဆစေခြင်းငှာတင့်ကိုငါခေါ်ခဲ့၏ သင်သည်သုံးကြိမ်တိုင်အောင်အကျွင်းမဲ့ကောင်းချီးပေးလေပြီတကားထိုကြောင့်သင်နေရာပြည်သို့ပြေးသွားလော့သင်ကိုချီးမြှောက်မည်ဟုအထက်ကငါအကြံရှိ၏တို့ရတွင်သာရဖျားသည်သင်၏ဘုံကို မတိုးပွားစေခြင်းငှာစီးတားလေပြီဟုဆို၏ဘာလံကလည်းဘာလဲမင်းသည် ရွှေငွေနှင့်ပြည့်သောမိမိနန်းတော်ကိုပင်ပေးတော်လဲအာရဖျား၏ပညာတော်ကိုလွန်ကျူး၍ကောင်းသောအမှု မကောင်းသောအမှု တစုံတစ်ခုကို ကိုလိုလျောက်ငါမပြုနိုင်ဒါဝရဖျံမိန်တော်မူသမျှကိုငါပြောပါမည်ဟု မင်းကြီးစေလွတ်သောတန်တမန်တို့အားငါပြောနှင့်ပြီမဟုတ်လောယခုမူကားငါအဆွေအမျိုးတို့ထံသို့ငါတော်တော်မီနားထောင်မှာနောင်ကာလ၌ဤလူမျိုးသည်မင်းကြီး၏လူမျိုး၌အဘယ်သို့ ပြုမိအရာကို မင်းကြီးအားကြားပြောပါမည်ဟုဗာလက်မင်းအားပြန်ဆိုပြီးမှ ပရောဖက်စကားအားဖြင့်မွဲ့ဆိုလေသည်မှာမျက်စိပွင့်သောသူဘောရတာဘာလမ်ဤစကားဘဝင်ဖြစ်၍မျက်စိပွင့်လျက်အနန္တတကုရှင်ဤယူပါယုံကိုမြင်၍အမြင့်ဆုံးသောဖျားပေးတော်မူသောဉာဏ်ကိုရ၍ဘုရားသခင် အမိန်တော်ကိုကြားသောသူ၏စကားဟုမူကားထိုအရာကိုငံမြင်၏သို့တော်လည်းယခုမဖြစ်ရသေး ထိုအရာကိုငါရှု၏သို့တော်လည်းဖြစ်ရသောအချိန်မနီးသေးကျဲတလုံးသည်ယာကုပ်အမျိုး၌ပေါ်ထွန်း၍ယာဇလန်ဒန်သည်ဣဒရေလအမျိုး၌ထင်ရှားလိမ့်မည်မောဘပြည်စွန်းတိုင်အောင်ထိခိုက်၍မငြိမ်မဝတ်ယုံရင်ခတ်ပြုတတ်သောသူအပေါင်းတို့ကိုဖျက်ဆီးလိမ့်မည်အေဒုံပြည်ကိုလည်းသိမ်းယူလိမ့်မည်ဇိရတောင်သည်လည်းရန်သူလက်သို့ရောက်လိမ့်မည် ဣဒရလအမျိုးသည်ရဲရင့်စွာ ပြုလိမ့်မည်အငယ်၁၉မှ25အစိုးရသော သူတစ်ပါးသည်ယာကုပ်အမျိုးတဲကထွက်၍ကြံကျွင်းသောမြို့သူမြို့သားတို့ကိုဖျက်ဆီးလိမ့်မည်ဟု မွဲ့ဆို၏တပန်အာမလက်ပြည်ကို ကြည့်ရှု၍ပရောဖက်စကားအားဖြင့်မွဲ့ဆိုပြန်သည်ကအာမလက်အမျိုးသည် လူမျိုးတကာတို့ထက်အထွတ်ဖြစ်ဖူးတော်လဲအဆုံး၌ရှင်းရှင်းဖြစ်စည်းခြင်းသို့ ရောက်လိမ့်မည်ဟုမွဲ့ဆို၏တပန်ကေနီအမျိုးသားတို့ကိုကြည့်ရှု၍ပရောဖက်စကားအားဖြင့်မွဲ့ဆိုပြန်သည်ကတင်တို့နေရာသည်အာကြီး၏ကြောက်ပေါ်မှအတိုက်ကိုလှုပ်ကြပြီသို့တော်လည်းအာရှုရိမင်းသည်တိမ့်ယူ၍မတော်မီတိုင်အောင်ကေနိအမျိုးသည် အမျက်ကိုခံရလိမ့်မည်ဟု မွဲ့ဆို၏ တဖန်ပရောဖက်စကားအားဖြင့်မွဲ့ဆိုပြန်သည်ကားအလိုလေးဤအမှုကိုဘုရားသခင်စီရင်တော်မူသောအခါအဘယ်သူသည် အသက်ချမ်းသာရလိမ့်မည်နည်းသင်မောတို့သည်လည်းခိတ်တိမ်ပြည်မှလာ၍အာရှုရိပြည်ကို၎င်းဟေဘာပြည်ကို၎င်းနှုတ်ဆက်ကြလိမ့်မည်သူတို့သည်လည်းရှင်းရှင်းပျက်စီးကြလိမ့်မည်ဟု မွဲ့ဆိုပြီးမှဘာလံသည်ထ၍မိမိနေရာအရက်သို့ပြန်သွား၏ဘာလဲမင်းသည်လည်း 多礼仪。